ဣဒံကိမာစီစိတ်ဆင်းရဲကိမာစီကိုယ်ဆင်းရဲကိမာစီကိုယ်စိတ်နဲ့ပြချမ်းသာ မိတ်ဆွေယောဂီသူတော်စင်ပေါင်းလို့ရှင်ဒီကနေ့အဖြစ်မြန်မာတက္ကရာ1385ခုနှစ်တော်တလင်းလာဇန်10ရက်နေ့ခရစ်တက္ကရာ2023ခုနှစ်အောက်တိုဘာလ9ရက်စနေနေ့ဗောရိမြိုင် သစ္စာရွှေပြည်တရားရိပ်သာဆရာတော်ဘုရားကြီးကြီးမှုကျင့်ပသောကုသလကာယီတရားရိပ်သာဤဒုတိယအကြိမ်ကိုယ့်ရဲ့တရားစခန်းဖွင့်ပွဲနေ့ဖြစ်ပါရဲ့ရှင်။ ယောဂီသူတော်ကောင်းပေါင်းလို့ရှိဖယတရားတန်ခါယန္နာရောမြတ်သုံးပါးနဲ့တကွာဗောရိမြိုင်သစ္စာရွှေပြည်တရားဤတန်ဆရာတော်ဘုရားကြီးဤသီလကိုတမာရီကိုပညာကိုလို့အာယုပြု၍ယူသည်စွာဩဃာတကတော်ကျိုးဖြင့်ရှိခိုးကြောကြပါစို့ ရှာဖွေလိုက်တဲ့ခါမှာဒါနမိမိခန္ဓာကိုယ်ရဲ့နိကိုရှာဖွေလိုက်တဲ့ခါမှာသီလမိမိအသက်ရဲ့နိကိုရှာဖွေလိုက်တဲ့ခါမှာဝိပဿနာဘဝနာဤကဲ့သို့သာသနာတော်၏နေသားဖြစ်တဲ့သီလသမာဓိပညာသိက္ခာသုံးရအချင်းမြတ်တရားတို့ကိုကြိုးစားမရုပ်ပွားများအားထုတ်ရာခါကာလသမယ၌ လောကမှာမြတ်ဆုံးဖြစ်တော်မူကြကုန်သောဘုရားတရားတန်ခါယရဏမြတ်သုံးပါးဆရာသမားတို့အားတရချင်းညိုယုတိမြတ်လို့လက်ဆောင်ဘုရားရှင်ကိုပူဇော်ဖူးမြော်မှရှောက်ကြရသောကောင်းမှုကုသိုလ်ကံစေတနာတို့ကြောင့်ကာယဝေဒနာစိတ်ဓမ္မလို့ဆိုအပ်သော တတိပဒံလေးရအချက်မြတ်တရားတို့ကိုကြိုးစားမယုတ်ပွားများအားထုတ်နိုင်ကြကုန်ပြီဖြစ်၍တမ္မာဒိဋ္ဌိတမ္မာသင်္ကပ္ပတမ္မာဝါစာတမ္မာကမ္မန္တတမ္မာဇိဝတမ္မာဝါယမတမ္မာတတိတမ္မာတမ္မာဒီလိုဆိုအပ်သောမဂ္ဂင်ရှိရအချက်မြတ်တရားတို့ကိုကြိုးစားမယုတ်ပွားများအားထုတ်လွယ်နိုင်ကြကုန်ပြီဖြစ်၍ သံထေတိလဒါနစာကိပါရမီကုသိုလ်မညွညင်မဲ့ဝိဘဝတူဖြစ်မဲ့ဖို့နိဗ္ဗာန်ကိုမျက်မှောက်ပြုလွယ်နိုင်ကြသည်ဖြစ်စေတိလာယူကြမယ်နော်တိလာသည်တိတ်ပြီးတော့အရေးကြီးတဲ့ယောဂီတွေအတွက်မြတ်စွာဘုရားရှင်ရဲ့သာသနာတော်မှာလည်းပဲတိလာဟာ သီလဆိုတဲ့ foundation ပေါ်မှာပဲတရားအလုံးကိုတွားတယ်ဘုရားရှင်ရဲ့သာသနာမှာသီလမပါဘဲနဲ့ဘာမှလုပ်လို့မရသီလဆိုတဲ့ foundation ပေါ်မှာတမာတိပညာဆိုတဲ့အထက်အဆောင်အုံတွေပို့ပြီးတော့အစင်တန်းမြင့်တဲ့အဆောင်အုံတွေတည်ဆောက်ရတယ်သီလဆိုတဲ့ foundation ကမကောင်းဘူးဆိုရင်ထက်ကိုတက်လို့မရဘူး တက်သမျှအကုန်လုံးပြူပြူကျနေပါပဲ foundation မကောင်းရင်ဘလောက်ပဲဆောက်ဆောက်ဆောက်တဲ့အဆောက်အဦတွေကပြူကျပျက်စီးရတယ်လို့ပဲတက်လို့ကိုမရဘူးပေါ့တိလမပါဘူးဆိုရင်တမာတိပညာကို သွားလို့မရဘူးလို့ဆိုလိုတယ်တကယ်ကြတော့တိလဟာသိအရေးကြီးတာပဲတရားအားထုတ်တဲ့ပုဂ္ဂိုလ်တွေအတွက်တိလဟာအရေးကြီးတယ်တိလဟာအရေးကြီးတယ်ဆိုတဲ့နေရာမှာ စာရိတ္တသီလနဲ့ဝါရိတ္တသီလနှမျိုးရှိတယ်။ရှောင်သီလနဲ့ဆောင်သီလလို့ဆိုတယ်။ရှောင်ရမယ်သီလဆောင်ရမယ်သီလအဲ့ဒီမှာရှောင်သီလလို့ခေါ်တဲ့ဝါရိတ္တသီလကတော့ခု၅ပါးလို့၈ပါးလို့ဒီလိုတွေကိုဒါရှောင်သီလလို့ ဆောင်တဲ့သီလဆိုတာတော့မိဘကသာသမီပေါ်ထားရမယ့်ဝတ္တရားသာသမီကမိဘအပေါ်မှာထားရမယ့်ဝတ္တရားဆရာကတပည့်အပေါ်မှာထားရမယ့်ဝတ္တရားတပည့်ကဆရာအပေါ်မှာထားရမယ့်ဝတ္တရားတွေကိုစာရိတ္တသီလဆောင်ရမယ့်သီလလို့ခေါ်တယ်။လင်းနေမယားမိဘနဲ့သာသမီဆရာနဲ့တပည့်ပေါ့နော်။အဲ့ဒါဒီတူနဲ့တူ တူမေတ္တာတူမာတူစေတနာတူမာဆိုတဲ့အတိုင်းဝတ္တရားတွေဖြည့်ကျက်လာလို့ရှိရင်ဒါတိလသောက်တရားကြပါတယ်အဲ့ဒီတိလကိုဆောင်ရမယ့်တိလလို့ခေါ်တယ်စာရိတ္တတိလလို့ခေါ်ပါတယ်အဲ့ဒီတိလတွေခိုင်မြဲနေလို့ရှိရင်တဲ့လောကကြီးအီချမ်းတယ် အဲ့ဒါနေမခံမြဲဘူးစာရိတ္တသီလပြည့်ရုံပြီဆိုတရားနဲ့တရားစီရင်နာတွေလည်းမရှိတော့မေတ္တာတွေလည်းမရှိတော့အဲ့တော့စာရိတ္တပြည့်ရုံလာလို့ရှိရင်ငြိမ်းချမ်းမှုလည်းပြတ်သွားတာပဲအဲ့တော့ဘယ်ကငြိမ်းချမ်းမှုပြတ်တော့ဆိုစိတ်ထဲမှာဖြစ်နေတဲ့ငြိမ်းချမ်းမှုစိတ်ရဲ့ငြိမ်းချမ်းမှုဆိုတာပျက်စီးသွားနိုင်တယ်အဲ့ဒါအင်မတန်အရေးကြီးတယ်ယောဂီဖြစ်လာပြီဆိုရင် ခုနလို၅ပါးသီလ၈ပါးသီလစသဖြင့်ဝရိတသီလလို့ခေါ်တဲ့ဆောင်းရှောင်ရမဲ့သီလလည်းဖြည့်ကျင့်ရမှာဖြစ်တယ်လို့ယောဂီတယောက်အနေနဲ့ဘလို့နေထိုင်ရမယ်ဘလို့ပြုမှုရမယ်ဆိုတဲ့ယောဂီတယောက်ရဲ့ရှိရမယ်အရေးချင်းယောဂီတယောက်ရဲ့စိတ်ထားရမယ်စိတ်နေစိတ်ထားကလည်းစာရိတ္တသီလပါပဲเนาะ ယောဂီဖြစ်ပြီးတော့မှရထဲရွာတရားလူတွေလိုပဲတန်မှန်ပဲစိတ်လွတ်လက်လွတ်နေမယ်တတိလက်လွတ်နေမယ်တတိလက်လွတ်သွားမယ်တတိလက်လွတ်စားမယ်ဆိုရင်တော့ပြောချင်တာပြောမယ်နေချင်တယ်လို့နေမယ်လုပ်ချင်တာလုပ်မယ်စီကံလည်းမလိုက်နာဘူးစကားမပြောနဲ့ဆိုပြောတယ်တယ်လီဖုန်းမပြောနဲ့ဆိုပြောတယ်အဲဒါမျိုးတွေပေါ့နော်တရားအပေါ်မှာယူတည်လေးစားမှုမရှိဘူးဆိုရင်လည်း သီလပြတ်တာပါပဲ၅ပါးသီလ၈ပါးသီလမှာပြတ်တာမဟုတ်ဘူးယောဂီတွေစောင့်ထိန်ရမယ်လိုက်နာရမယ်ကျင့်သုံးရမယ်ဟာတွေကိုမလိုက်နာဘူးဆိုရင်လည်းဒါကိုကျင့်ပြတ်တာပဲသီလပြတ်တာနဲ့တူတူပဲသင်္ကဘယ်လိုလဲလို့မေးယောဂီပါယောဂီဆိုတာတတိရှိသောပုဂ္ဂိုလ်ကိုယောဂီလို့ခေါ်တယ်တတိမရှိဘဲနဲ့ပြောချင်တာတွေပြောဆိုချင်တာတွေဆို ဟိုတောင်ကြည့်မြောက်ကြည့်ဟိုသွားဒီသွားဟိုပြပြဒီပြပြပြပြနန်းနန်းနေနဲ့ဟိုလှုပ်ဒီလှုပ်တွေ့သမျှလူကုန်စကားပြောနှုတ်ဆက်ဆိုယောဂီနဲ့မတူတော့သွားတာမန်ပုဂ္ဂိုလ်ထက်တောင်ဆိုးနေသေးတာပေါ့နော်အဲ့လိုဖြစ်လာပြီဆိုလို့ရှိရင်တော့ယောဂီစိတ်ပျောက်သွားပြီခေါ်တယ်။အော်ယောဂီပါလား။ငါယောဂီဆိုရင်ယောဂီနဲ့တူအောင်နေရမယ်။ ယောဂီနဲ့တူအောင်ကျင့်သုံးရမယ်လို့ကိုယ့်ကိုယ်ကိုပြန်ပြီးဆုံးမဖို့လိုပါတယ်။အဲတော့ယောဂီတွေဟာကိုယ့်ကိုယ်ကိုယောဂီတယောက်ရဲ့လိုက်နာသင်လိုက်နာထိုက်တာကျင့်သုံးသင်ကျင့်သုံးထိုက်တဲ့ဟာကျင့်သုံးရင်းသည်ပင်လေစာရိတ္တသီလကိုဖြည့်ကျင့်ခြင်းမြည်တယ်။စာရိတ္တသီလဖြည့်ကျင့်နေတဲ့ကိုတရားလေးကိုအားထုတ်နေတယ်ဆိုဝေယဝဆလုပ်တဲ့ပုဂ္ဂိုလ်တွေပဲဖြစ်ဖြစ် ကမ္မထမ်းပြတဲ့ဆရာပဲဖြစ်ဖြစ်စိတ်ချမ်းသာတာပေါ့နော်မေတ္တာရတာပေါ့တူမေတ္တာတူမှာဆိုစာရိတ္တသီလပြည့်လာပြီဆိုရင်အဲ့ဒီမေတ္တာတွေကမလိုချင်လို့ကိုမရတော့အဲ့တော့အဲ့ဒီစာရိတ္တသီလတွေချုပ်ရင်းပြီဆိုရင်တူနဲ့တူကမေတ္တာမရှိတော့ပျက်စီးကုန်တယ်စေတနာတွေလည်းမရှိတော့မေတ္တာတွေလည်းမရှိတော့ ဒါကြောင့်မို့စာရိတ္တသီလလည်းအရေးကြီးတယ်လို့ယောဂီတယောက်ရဲ့လိုက်နာသင်လိုက်နာထိုက်တဲ့သီလဟာအရေးကြီးပါတယ်။ဒီသီလနှစ်ပါးလုံးအရေးကြီးတယ်လို့ဒီလိုနားလည်ရမယ်။ရှောင်ရမယ့်သီလလည်းအရေးကြီးတယ်။ဆောင်ရမယ့်သီလလည်းအရေးကြီးတယ်။ဒီသီလတွေဖြစ်ကျင်တာမှသမာဓိပညာဆိုတာသူကသူလူလျောက်တက်ကိုတက်လန်းနိုင်မှာဖြစ်တယ်။ဒါကြောင့်မို့သီလယူတဲ့အခါမှာလေးနက်မှုရှိရမယ် တိလဆိုတာဟိုမလောက်ဘူးဒါမလောက်ဘူးလို့ဒီလိုဆိုလို့ဒီမဟုတ်ဘူးသူ့ရဲ့အရေးသွေးကတော့တဲ့ကိုလုပ်တဲ့လုပ်ငန်းကို ပြည့်စုံအောင်ဖြည့်ပေးတယ်တိလဆိုတာကိုတရားလုပ်နေရင်ဒီတရားလုပ်ငန်းနဲ့ပတ်သက်ပြီးတော့တိလကဖြည့်ခြင်းပေးတယ်ဖြည့်ပေးတယ်တိလသည်ဥတ္တမအရေးကြီးတယ် တိလမပါလို့မရဘူးပို့ပြီးတော့ပြည့်စုံစေတယ်ပို့ပြီးတော့အထက်တန်းကျစေတယ်ကိုလုပ်တဲ့အလုပ်ကို ပို့ပြီးတော့ပြည့်စုံထက်တန်းကျစေတယ်ပြည့်စုံရုံနဲ့မကဘူးပို့ပြီးတော့မှအစ်မြင့်လာစေနိုင်တဲ့စွမ်းရည်တတ္တိတွေတိလမှာရှိတယ်တိလကသူ့ပင်ကိုကလည်းစွမ်းရည်တတ္တိရှိတယ်တိလနဲ့တွဲပြီးတဲ့လုပ်တဲ့အလုပ်မှန်သမျှလည်းအကုန်လုံးကိုစွမ်းရည်တတ္တိထက်မြက်စေတယ်ပြည့်စုံစေတယ် ဒါနကောင်းမှုလုပ်တယ်သီလနဲ့တွဲလိုက်လို့ရှိရင်အဲ့ဒါနပို့ပြီးတော့ပြည့်စုံသွားတယ်ပို့ပြီးတော့အထက်တန်းကျသွားတယ်ပေါ့နော်မေတ္တာဘဝနာပေါ်တယ်မဆူးရှာဘူးဆိုရင်လည်းမေတ္တာဘဝနာနဲ့သီလနဲ့တွဲလိုက်လို့ရှိရင်အဲ့မေတ္တာဘဝနာလည်းထက်မြက်လာတာပဲပြည့်စုံလာတာပဲအဲပြီးလို့ရှိရင်သစ္စာပြုတယ်အဋိဋ္ဌံလုပ်တယ် သစ္စာပြုဒိဋ္ဌံလုပ်တဲ့နေရာမှာလဲဒိဋ္ဌံလုပ်တဲ့သစ္စာဆူရဲ့သားနဲ့သစ္စာမဆူရှဘူးဆိုတာတိလမပါလို့သူဆူရှတဲ့သစ္စာဆိုခြင်းဆိုတာတိလပေါ်မှာအခြေခံလို့ရှိရင်ခုနပြောသလိုပို့ပြီးတော့ပြည့်စုံလာတယ်ပို့ပြီးတော့မှအဆင့်မြင့်လာတယ်အဲ့ဒါပဲတိလနဲ့တမာတိပညာနဲ့တွဲလိုက်လို့ရှိရင် တမာတိနဲ့ပညာကပို့ပြီးတော့မှပြည့်စုံလာတယ်ထက်တန်းကြလာတယ်။ဒါကြောင့်မို့သီလဆိုတာကိုလုပ်တဲ့အလုပ်ကိုအများကြီးထောက်ပံ့ပေးနိုင်တယ်ဆိုရင်တတိရှိတယ်။ကိုတရားအားထုတ်တော့မယ်ဆိုတော့တရားအားထုတ်တဲ့ပုဂ္ဂိုလ်တွေကိုစောင့်ရှောက်ပေးနိုင်တယ်ဒီသီလကနော်။အဲ့တော့အဲ့ဒီသီလဒီကိုနဲ့နှုတ်မှာစောင့်ရှောက်တဲ့သီလအရေးကြီးတယ်နော်။ တောင်ပြောမြောက်ပြောပြောနေနှုတ်ကသီလကျိုးတာပဲမုဒ္ဒဝါဒမဟုတ်ဘူးအဲ့ဒါကဝါရိတသီလအနေနဲ့ကျိုးတာယောဂီဖြစ်ရတဲ့နဲ့ရှောက်ပြောနေတယ်ဆိုရင်စာရိတသီလအနေနဲ့ကျိုးတာသီလနှမျိုးကကျိုးတာရှိအဲ့တော့ယောဂီလို့ကိုကိုကိုတတ်မှတ်တယ်ဆိုရင်ယောဂီနဲ့တူအောင်နေဖို့လိုတယ်ပေါ့နော်တူအောင်နေဖို့လိုတယ်ငါယောဂီပါလားဆိုရင် အမတ်တတိမလွတ်စေနဲ့ယောဂီဆိုတာတတိရှိသောပုဂ္ဂိုလ်ဒီလိုသိပေရတတိလက်လွတ်ပြီးတော့ဘလို့မှပြုမှုနေတိုင်ခြင်းကမတင့်ဘူးတဲ့အလွတ်လာနှမျိုးလုံးဖြစ်ခြင်းပဲဆိုရင်အခုအားထုတ်နေတဲ့ဝိပဿနာတရားကိုလည်းပဲအများကြီးအထောက်ပံ့ပေးနိုင်ပါလားဆိုတဲ့ဟာလေးကိုတို့အစိတ်ထဲမှာဉာဏ်သက်ဝင်ပြီးတော့၅ပါးတိအံဒီ၉ပါးတိလာယူကြ နော်အဟံမနေအဟံမနေဣတရဏိနတဟဣတရဏိနတဟနဝိငသမဏကတံနဝိငသမဏကတံဘောတထသီလံဘောတထသီလံဓမ္မယာဇာ the time. စ္ဆာမိတတိယပိသံဃံတရဏံကိစ္ဆာမိတတိယပိဗုဒ္ဓံတရဏံကိစ္ဆာမိတတိယပိဓမ္မံတရဏံကိစ္ဆာမိတတိယပိသံဃံတရဏံကိစ္ဆာမိဘုရားကိုလည်းဘုရားကိုလည်းစိတ်ဝေ မြဲနေရမယ်မြတ်စွာဘုရားရဲ့ဂုဏ်တော်တရားရဲ့ဂုဏ်တော်သံဃာရဲ့ဂုဏ်တော်တွေစိတ်ထဲမှာဘယ်လိုဖြစ်နေရမလဲဆွဲနေဖို့မြဲနေဖို့လိုပါလေတဲ့တရဏဂုံ၃ပါးလို့ဆိုတဲ့အခါမှာတို့ကယရဏမြတ်၃ပါးဒီလိုဆိုတာ哦ယရဏမြတ်၃ပါးဆိုတော့ဒီထဲမှာမှကိုက ဒီယရဏမြတ်၃ပါးအပေါ်မှာတကယ်သက်ဝင်မှုရှိမရှိယုံကြည်မှုရှိမရှိဆွေးမြဲမှုရှိမရှိဆိုတာတရားအားထုတ်တဲ့ပုဂ္ဂိုလ်ရဲ့စင်တန်ပဲတရားအားထုတ်ရင်လည်းသောတပတ္တိမဉ္ဇဉ်ပူဇဉ်ရပြီဆိုရင်ဒီယရဏမြတ်၃ပါးအပေါ်မှာထားတဲ့စိတ်နေစိတ်ထားခိုင်မြဲသွားတယ်တဲ့မတုံလို့တော့ဘူးဘုဒ္ဓဖြစ်ဖြစ်မပြတ်တော့ဘူး ဘောပေါက်တယ်နော်ပေါက်ပါတယ်ယရဏမြတ်သုံးပါးအပေါ်မှာမိမိစိတ်ကဘလောက်အထိသက်ဝင်တယ်လဲယုံကြည်တယ်ဘုရားယရဏပေါ်မှာဘလောက်ရှိတယ်လဲစိတ်ကဓမ္မဆိုတဲ့တရားယတနာပေါ်မှာဘလောက်ရှိတယ်လဲသံဃယတနာပေါ်မှာမိမိစိတ်ရဲ့သက်ဝင်ကိုဘလောက်ရှိတယ်လို့နော်ကိုကိုကိုဉာဏ်ဖြင့်ကိုအစဉ်တန်းကိုစဉ်းစားတဲ့အခါမှာ ယရဏမြတ်သုံးပါးပေါ်မှာယုံကြည်မှုလေးလေးနက်မှုစိကံမှုကိုယ်ကွယ်မှုအာထာမှုဒါတွေမှာဘလောက်ထိမိမိစိတ်ကတတ်ဝင်ယုံကြည်လေးနက်တလေယရဏမြတ်သုံးပါးဟာတတ်ဝင်ရမှာယုံကြည်ရမှာအလေးအမြတ်ပြုရမှာမဟုတ်ဘူးလားနော်သဘောပေါက်တယ်နော်ဘုန်းကြီးတို့ဟိုဆရာသမားအမြဲဆုံးပါ အကုသိုလ်တွေတဲ့လှုပ်ချင်တာလှုပ်ကြတဲ့ကင်းမှာမဟုတ်ဘူးတဲ့ပုထုဇဉ်ဆိုတော့လှုပ်မိမှာပဲတဲ့ဆရာတော်ကလှုပ်ဆုံးပါတယ်မလှုပ်မိအောင်ကိုတတိထားကြဖို့ကွာတဲ့ဒါပေသည်လုံမိကြမှာပဲပုထုဇဉ်ဆိုတော့တဲ့အကုသိုလ်ကကင်းဖို့မလွယ်လာဘူးတဲ့ဒါပေမဲ့တဲ့ဘုရားတရားတန်ခါယတနာမြတ်သုံးပါးမိဘဆရာသမားတွေနဲ့ပတ်သက်လာရင် အကုသို့မဖြစ်စေနဲ့နော်ဘုရားတရားတန်ခါယတနာမြတ်သုံးပါးမိဘဆရာသမားများနဲ့ပတ်သက်လာရင်အကုသို့မဖြစ်စေနဲ့တဲ့ဆရာဘုရားဘာလို့လို့ဆိုအပြစ်ကြီးလုံးကိုပါရတာအပြစ်ကြီးအပြစ်ကြီးလုံးလို့ဆိုတတိထားဖို့ကောင်းလားကောင်းလားကောင်းပါတယ်ဆရာအလွယ်တကူဘုရားယတနာပေါ်မှာကြီးညိုလေးစားမှုလည်းမရှိဘုရားယတနာပေါ်မှာ ကြည်ညိုလေးစားမှုလည်းမရှိတန်ခါရတနာပုံမှာကြည်ညိုလေးစားမှုလည်းမရှိမိဘဆရာမပုံမှာလည်းကြည်ညိုလေးစားမှုမရှိဘူးတဲ့နော်ဒါပါတဲ့နိုင်ငံခြားမှာနေ freedom style ပါညာဆိုပြီးတော့ပြမချုပ်ကိုင်လို့မရဘူးပြောလို့မရဘူးဆိုလို့မရဘူးဆိုတဲ့အခါကျတော့အဆုံးအမလုပ်လို့မရဘူးဆိုတဲ့ပုံစံနဲ့ဝင်အောင် စိတ်ရဲ့ခံယူချက်ကမှားလားမမှားဘူးလားမှားပါဘူးအဲအဲ့ဒီလိုပါလဲမဟုတ်သေးဘူးလေနော်အဆုံးမရှိရင်ကောင်းလားမကောင်းဘူးလားတဲ့ဒါကကုသိုလ်ဒါကအကုသိုလ်ဒါကအကျိုးရှိတယ်ဒါကအကျိုးမရှိဘူးဒါကတင့်တော်တယ်ဒါကမတင့်တော်ဘူးလို့ဒီလိုလေးရလို့ရှိရင်လူတယောက်အတွက်တန်ဖိုးရှိလားမရှိဘူးလားရှိပါတယ်ဘယ်လိုပုံကိုဖြစ်ဖြစ်တန်ဖိုးရှိတာပေါ့နော် ပြုမှုပုံနေထိုင်ပုံကိုပြုမှုတာနေထိုင်တာဗမာပြည်နဲ့မတူဘူးဒီမှာနေခြင်းမလို့နေမယ်ဒါနိုင်ငံခြားပဲဆိုရင်စိတ်ကလည်းမဟုတ်သေးဘူးလို့ဘုန်းကြီးကယူဆတာပဲပေါ့နော်ကိုနေတဲ့ထိုင်တဲ့နေရာမှာ အကျိုးရှိမရှိဆိုတာကိုယ့်ကိုစဉ်းစားဖို့လိုလားမလိုဘူးလားလိုပါအကျိုးရှိလားမရှိဘူးလားတင့်တော်ဤမတင့်တော်ဤပေါ့ဟုတ်တယ်နော်ဒါကဟိုတချို့တွေကတော့တမျိုးပြောတာဆိုတာတွေရှိတာ ဒါပေမဲ့ဒါကိုယ့်ကိုယ်ကိုညံတဲ့ချက်တွေစဉ်းစားကြည့်လို့ရတယ်ဒါဒီပြုမှာငါတို့အတွက်တင့်တော်လားမတင့်တော်ဘူးလားဒီပြုမှုကငါတို့အတွက်ဖြစ်တင်သလားမဖြစ်တင်ဘူးလားကုသိုလ်နဲ့အကုသိုလ်ပဲဟာများများနိုင်တော့เนาะအကြောင်းကျိုးအကောင်းဆိုးကိုစီစစ်ဝေဖန်ပိုင်းခြားတင်တာပေါ့လေအဲ့ဒါလေးတွေကအရေးကြီးပါလေတဲ့တော့ခုနကလိုယရဏမြတ်သုံးပါးအပေါ်မှာဒီကနေ့ခေတ်က အလေးအမြတ်ပြုမှုကညှော်နေလာတော့တရဏဂုံတွေဘလောက်ဆိုဆိုစိတ်ထဲကမပါဘူးဖြစ်နေတာပေါ့ဗုဒ္ဓံတရဏံကိစ္ဆာမိဓမ္မံတရဏံကိစ္ဆာမိသံဃံတရဏံကိစ္ဆာမိဘလောက်ဆိုဆိုလေးနဲ့မှုကဘာမှမပါဘူးဖြစ်တယ်လေစိတ်ထဲကမလေးနဲ့တဲ့ခါကျတော့အပြစ်မှလည်းမလေးနဲ့တော့အပြစ်မှလည်းမလေးနဲ့တော့ဘူးပြောချင်တာပြောဆိုချင်တာဆိုလုပ်ချင်တာလုပ်နေချင်တယ်လို့နေ အဲ့လိုနေမှုထိုင်မှုပြောမှုဆိုမှုကဘာကြောင့်လဲဆိုတော့စိတ်ထဲမှာလေးနက်မှုမရှိတဲ့ခါကြတော့တဲ့အပြုမှုအနေထိုင်အကုန်လုံးကလည်းဘာမှလေးနက်မှုမရှိတော့ဘူးဟုတ်တယ်မလားကိုတရားယတနာဒီအခုဝိပဿနာအားထုတ်တယ်ဆိုဒီယတနာ၃ပါးပုံမိပြီးသွားရမှာလေတို့ပါလေဒီပုံမှာလေးနဲ့လေးလေး ကိုလုပ်တဲ့အလုပ်မှလည်းအကျိုးကျေးဇူးဖြစ်ထွန်းလေလေပေါ့ဟုတ်တယ်မလားဒါအရင်ဆုံးအကျိုးကျေးဇူးဖြစ်ထွန်းအောင်ဒီပုံမှာလေးနက်မှုရှိဖို့လိုလားမလိုဘူးလားလိုတယ်ဒါယန္တနာမြတ်သုံးပါးပုံမှာလေးနက်မှုမရှိလို့အပြင်ကအပြုအမူနေထိုင်ပြောဆိုနေရလဲပဲဟိုတမျိုးဖြစ်နေတာတွေအများကြီးရှိတာပေါ့နော်ပြောဒီက ိုဟာတွေကလည်းတခါတလေဘာမှမပြောဘဲနဲ့အလိုလိုက်ရတာတွေလည်းရှိတာပေါ့တမျိုးတွေကလည်းဟိုဘုန်းကြီးတွေကတက္ကရာမတွေကိုဒီနိုင်ငံမှာအများကြီးအားကိုးပြီးနေကြရတယ်တူးမြစ်တာတူးမှာသာသနာအတွက်အကျိုးကျေးဇူးများကြတာပေါ့တက္ကရာမဆိုတာလေအဲ့ဒါအကျိုးကျေးဇူးများတဲ့ခါမှာအကျိုးကျေးဇူးတကယ်ဖြစ်ထွန်းအောင်တော့လုပ်တဲ့တာမလုပ်တဲ့ဘူးလားလုပ်တဲ့ပါလေနော် လောက်တင်တယ်တဲ့အကျိုးကျေးဇူးတကယ်ဖြစ်ထွန်းအောင်သာသနာအတွက်ကိုယ်စိတ်ကိုနှိမ့်ညွတ်ထားဖို့လိုပါတယ်။နော်သာသနာကိုအလေးမြတ်ပြုဖို့လိုပါတယ်။သာသနာဆိုတာလည်းဒီဘုရားတရားတန်ခါပဲလေ။ဒီကနေအဆုံးအမတွေကဆင်းသက်လာတာပဲပါလား။နော်မြတ်စွာဘုရားရဲ့အဆုံးအမဆိုတာဒီယန္တနာမြတ်သုံးပါးကိုလေးနက်မှုရှိဒီဆုံးမတွေကိုကိုယ်ကလည်းလေးနက်မှုရှိတယ်တူလားမတူဘူးလား။တူတယ်ဒါသိအရေးကြီးတာပဲတဲ့ ဘုရားတွေဘလောက်ပဲအာထုအာထုယန္တနာမြသုံးပါးပုံမှာသူစိတ်ကဘလောက်လေးနက်မှုတိုးတက်လာတယ်လေတရားစခန်းဝင်သွားလို့ရှိရင်ခန္ဓာနဲ့ဖယားကိုကြည်ညိုလာသလားတရားကိုပို့ပြီးတော့ကြည်ညိုလာသလားတန်ခါပုံမှာဘလောက်ကြည်ညိုတယ်လေကိုကိုကိုပြန်မေးနော်ဟုတ်လားမဟုတ်ဘူးလားတရားထိုင်သွားပြီခါတိုင်းလိုပဲဘုရားကိုကြည်ညိုတာလဲတိုးမလာဘူးတရားပေါ်မှာလဲယုံကြည်သက်ဝင်ကတိုးမလာဘူး တန်ခါအပေါ်မှာလည်းယုံကြည်သက်ဝင်မှုကတိုးမလာဘူးခါရိဆိုရင်တန်ခါရှိမှပြန်ပြန်ပြန်နဲ့နေခြင်းတလို့နေမယ်တရားထုတ်ပြီးတဲ့လူကအဲ့လိုမနေတော့ဘူးအဲ့လိုနေလို့မသိဘူးသူကသူအလိုလိုပြောင်းသွားတာပြောပုံဆိုပုံနေပုံတိုင်းပုံနဲ့သူဘယ်သူမှပြောင်းကြရမလို့ကိုယ်ရင်တည်းကဓမ္မကကိုယ့်ကိုပြောင်းလဲပေးလိုက်တာပဲနော်တရားအားထုတ်ပြီးရင်တရားကိုယူသိလာတာလည်းပြောင်းသွားတယ် အဖြစ်တယ်လို့တရားဖွင့်ထားတယ်ဖွင့်ပြီးတော့တရားဖွင့်တာပြီးဒူးနဲ့နေတာမျိုးမလုပ်တော့တရားခွင်ဖွင့်ပြီးတော့ဒူးနဲ့ဒါမျိုးတွေမလုပ်တော့တရားကိုယူသေးသွားပြီး15မိနစ်ဖွင့်15မိနစ်ယူသေးသေးတရားနာတယ်ပြီးရင်ပြန်ပိတ်ထားလိုက်တာပေါ့နော်အိမ်သာတည်ရင်တရားနာတယ်ထမင်းစားရင်တရားနာတယ်ဆိုတာတချို့တရားခွေတာဖွင့်တာနာတာမဟုတ်ဘူးဒီတိုင်းကြီးဖွင့်တာအဲ့လိုမျိုးလေးလည်းအများကြီးရှိတာပေါ့နော် အဲ့တော့ယုံတည်မှုလေးမြတ်မှုရှိဖို့လိုလားမလိုဘူးလားအေးယန္တနာမြတ်သုံးပါးပေါ်မှာစွဲနေဖို့မြဲနေဖို့ဆိုတာလေတရဏဂုံကအဲ့ဒါမှကောင်းတာစွဲသွားမှမြဲသွားမှတည်သွားတာလေအခုကဆိုတုံးလေးတာမတည်ဘူးဟုတ်လားမဟုတ်ဘူးလားနောက်ဗုဒ္ဓံတရဏံကိသာမိဓမ္မံတရဏံကိသာမိသံဃံတရဏံကိသာမိဆိုတုံးလေးတောင်တည်တာမဟုတ်ဘူးပါဇက်အဆိုပဲရှိတယ်ယင်းနေ့ကလာမှမလားပဲ ဟုတ်လားမဟုတ်ဘူးလားပါဇက်ဆိုပဲရှိတာလေစိတ်ထဲကကိုတခါတည်းလေးနဲ့မှုကပါမလာတော့ဆိုပြီးပြောက်ဆိုပြီးပြောက်ဒီလိုဖြစ်တာပေါ့ဆိုပြောက်တရဏဂုံဖြစ်နေတယ်နော်ဘယ်လိုတရဏဂုံမျိုးဖြစ်ရမလို့လေးလေးနဲ့နဲ့ရှိတယ်လေးနဲ့မှုရှိတယ်ဆွေးနေအောင်မြဲနေအောင်တရဏဂုံပေါ်မှာလေးနဲ့မှုရှိရင်ဆွေးနေပါလိမ့်မယ်မြဲနေပါလိမ့်မယ်တန်ဖိုးတိတာဟုတ် ဟုတ်တယ်မလားတန်ဖိုးတိလာတဲ့အခါကျတော့ဘာဖြစ်လဲဆွဲနေရဲ့မြဲတန်ဖိုးမသိတဲ့ပုဂ္ဂိုလ်တွေကတော့ဆူပြောက်တလနဲ့ကုန်လို့ခေါ်တယ်ဆူပြီးတာနဲ့ပြောက်သွားဆူပြီးတာနဲ့ပြောက်သွားလေဟုတ်တယ်မလားဒုတိယဘိနှစ်ကြိမ်မြောက်လဲဆိုတော့လကားဆူခိုင်းတာမဟုတ်ဘူးပို့ပြီးတော့ခိုင်မြဲအောင်ဆူခိုင်းတာပေါ့ဟုတ်တယ်မလားတတိယဘိလဲဒါပဲဆိုရတာပဲမဟုတ်လားဆိုရတာဘာဖြစ်လို့ဆူခိုင်းတာလဲ ပို့ပြီးတော့ခိုင်မြဲစေခြင်းခိုင်မြဲစေခြင်းလို့ဆိုခိုင်းတာနော်ဘယ်ရရအောင်ဆိုခိုင်းတာအတိညာနဲ့ရောက်သွားအောင်ကိုဆိုခိုင်းတာလေသုံးချိန်မြောက်အထိဆိုတာစိတ်ထဲဆွဲသွားအောင်မြဲသွားအောင်အတိညာနဲ့ရောက်သွားအောင်ဆိုပြီးဆိုခိုင်းတာဖြစ်သည့်အတွေ့ဆိုပြောက်တရဏဂုံမဖြစ်စေဘူးလို့လားမလို့လားမလေးနဲ့ဘူးဆိုယောဂီကအလုံးလုံးတဲ့ခါလည်းမလေးနဲ့တော့ တောင်ကြီးမြောက်ကြီးတောင်ပြောမြောက်ပြောယောဂီနဲ့လည်းမတူဟိုသွားလိုက်ဒီသွားလိုက်လာလာလာလာနဲ့ဘာနဲ့တူမှန်းကိုမသိကြီးကန်းတောင်းမောင်မျက်လုံးလည်းဟိုကြီးဒီကြီးတွေ့တဲ့လူကုန်လုံးဆက်စကားတွေပြောရေချိုးတော့လည်းပြန်ပြန်ပြန်ပြန်ပြန်ပြန်အိမ်ကသွားလည်းပြန်ပြန်ပြန်ပြန်ပြန်ပြန်နဲ့ဘာမှတရားအပတ်လည်းမပေါယောဂီနဲ့လည်းမတူဘူးဘာနဲ့တူမှန်းမသိဒီလိုတွေဖြစ်တာပေါ့အဲ့ဒါယတနာမြတ်သုံးပါးပေါ်မှာလေးနဲ့သွားပြီးဆိုဩငါဖရာကြီးတရားကြီးတန်ခါရ တရားဓမ္မတွေအားထုတ်နေတာငါရဲ့အပြုအမူတွေကလည်းပြန်ပြန်ပြန်ပြန်နဲ့ဟိုသွားလိုက်ဒီသွားလိုက်ဟိုဟာလှုပ်လိုက်ဒါလှုပ်လိုက်တွေ့တဲ့လူနှုတ်ဆက်လိုက်စကားပြောလိုက်ဆိုရင်တော့မတော်ဘူးလို့ဒီလိုအသိမျိုးရှိဖို့လိုလားမလိုဘူးလားလိုပါပါဘုရားသဘောပေါက်တယ်နော်ယောဂီကိုစည်းကမ်းတွေနဲ့အများကြီးထိန်းချုပ်เสียမလို့ကိုယ်အသိစိတ်တက်ကထိန်းရမှာလေကလေးတွေမှာမဟုတ်ဘူးဟုတ်တယ်မလားဒီမှာစည်းကမ်းချက်တွေဘာတွေလောက်ရတယ်ဆိုတာစဉ်းစားကြည့်ရမှာပေါ့ လေးနက်မှုရှိရင်ကျန်တာတွေအားလုံးပြီးသွားမှာပါတဏှာမြတ်တမအပေါ်မှာဆွဲနေနေရင်နေပါစီကံမှတော့မလိုပါဘူးအားလုံးသူကသူအချိုးကိုကြားလို့ဒီလိုသူကသူဖြစ်သွားပါတယ်အဲ့တော့ကိုလုတ်တဲ့အလုပ်ကအရေးကြီးလားမကြီးဘူးလားကြီးပါအရေးကြီးတယ်နော် ဘုရားကိုလည်းစိတ်ဝဲဆွဲအမြဲစိကပ်မြည်တရားကိုလည်းစိတ်ဝဲဆွဲအမြဲစိကပ်မြည် တိတရဏိနသဟနဝေငသမ္မာနာကနဥပောတထသီလံသာဓုကံကတ္တဝအပမတိနသမ္ပါတိတ တရားအားထုတ်တော့မယ်လို့ဆိုတဲ့အခါကျတော့ကိုယ့်ကိုယ်ကိုယုံကြည်မှုရှိရလားရှိလားရှိပါဘူးငါစွမ်းနိုင်တယ်ငါလုပ်နိုင်တယ်လို့ယုံကြည်မှုရှိလားရှိပါဘူးရှိမှုလို့လားပေါ့နော်ယုံကြည်မှုရှိလို့ကိုပဲဒီကိုမလုပ်တာတော့ရောက်လာတာအဲ့တော့မယုံမရဲမဖြစ်ပါနဲ့လို့ထပ်ဆင့်ပြီးတော့ပြောပါမယ်နော်ယုံယုံကြည်ကြည်လုပ်ပါ ပျော်ပျော်ရွှင်ရွှင်လေးလုပ်ပါစိတ်ပါလက်ပါလေးလုပ်ပါနော်ဘယ်လိုတော့ယုံယုံကြည်ကြည်လေးလုပ်ပါပျော်ပျော်ရွှင်ရွှင်လေးလုပ်ပါစိတ်ပါလက်ပါလေးလုပ်ပါသုံးချက်လုံးအရေးကြီးတာမရှိဘူးယုံယုံကြည်ကြည်ကိုကိုကိုယုံကြည်မှုရှိရမယ်ကိုကိုကိုကလုံနိုင်တယ်လို့ယုံကြည်မှုရှိရမယ် အဲ့ဒီယုံကြည်မှုဟာဘယ်ပေါ်မှာအခြေခံလို့ဆိုတော့ခုနပြောတဲ့ယန္တနာမြတ်၃ပါးအပေါ်မှာယုံကြည်မှုကနေအခြေခံတာပဲမို့လားတရားအားထုတ်တယ်ဆိုတာဘုရုတရားတွေဘုရုသင်ပေးတဲ့တရားတွေအားထုတ်ပါလေမြတ်စွာဘုရားသင်ပေးသောဓမ္မကိုအားထုတ်ပါအဲ့ဓမ္မကို ကိုယ်စလေပြုပြီးတော့ဘုရားကိုယ်စလေပြုပြီးတော့ဟောနေတာလို့တူတယ်။တန်ခါတော်ဘုရားဖြစ်တယ်ဆိုတော့ အကုန်လုံးကဖရာရဲ့တရားတွေဖရာရဲ့ဤစနစ်တွေကိုပဲပြောပြတာကိုယ်ပိုင်ဤတွေပြောလို့မရဘူးလေဟုတ်တယ်ပေါ့လားကိုယ်တရားဆိုတာလည်းမရှိဘူးလေဖရာရဲ့တရားဖရာသိထားတဲ့အသည့်တွေကိုဖရာဟောထားတဲ့တရားတွေကိုကျမ်းဂန်တွေနဲ့မလွဲအောင်တိတိကျကျဖြစ်နိုင်သမျှဖြစ်အောင်ကိုယ့်ရဲ့အယူဆတွေကိုယ့်ရဲ့စကလုံးတွေတတ်နိုင်သလောက်ရှောင်ပြီးတော့ ဘုန်းကြီးတို့ကပြောတာကိုယ်စကားလုံးကြီးမထည့်ဘူးမြတ်စွာဘုရားရဲ့မူရင်းတရားတွေကိုပဲတိုင်းရိုက်ယောဂီတွေနားလေတဲ့စကားလုံးနဲ့ပြန်ပြီးတော့ပြောပြတာမရှိတယ်ကိုယ့်ရဲ့အယူဆတွေကိုယ့်ရဲ့သဘောထားတွေကိုအများအားဖြင့်မထည့်ဘူးနောက်ပြီးတော့ဥပမာပေးမယ်ဆိုရင်လည်းကိုကတီထွင်ထားတဲ့ဥပမာတွေကိုဘုန်းကြီးတော်မပေးဘူး ကျမ်းဂန်ထဲမှာလာတဲ့ဥပမာတွေပြီးမယ်ဒါမှမဟုတ်ရင်ဆရာတော်ဘုရားကြီးများပေးထားတဲ့ဥပမာတွေကိုယူပြီးတော့ပြန်ပြောမယ်ဒါပဲရှိတယ်တရားဟောတဲ့အခါမှာကိုယ့်ရဲ့အယူဆတွေကိုယ့်ရဲ့သဘောထားတွေမထည့်အဲ့လိုထည့်ရင်မာကုန်မှာပေါ့ဟုတ်တယ်ပါလားကိုယ့်ရဲ့အယူဆတွေကိုယ့်ရဲ့သဘောထားတွေကိုယ့်ရဲ့အတွေးအမြင်တွေဘုန်းကြီးတို့မထည့်ဘယ်တရားမှမတတ်နိုင်သလား အဲ့ဒါတွေလုံးဝမပါအောင်ဂိမ်းဆိုင်ပါတယ်မပါအောင်ဂိမ်းဆိုင်တယ်မူရင်းဘုရားဟောတဲ့တရားကိုကိုယ်စလေလုပ်ပြီးပြန်ဟောနေရတာဖြစ်တဲ့အတွက်ဘုရားဟောတဲ့တရားတွေကကိုယ့်ရဲ့ယုံကြည်မှုကိုတိုးပွားစေဖို့လိုလားမလိုဘူးလားကိုယ့်ကိုတကယ်ပဲကည်တင်နိုင်တယ်ဆောင်းရှောက်နိုင်တယ်ဆိုတော့ဘုရားကည်မှာမဟုတ်ဘူးလေဘယ်သူကကည်မှာတော့ ကိုကျင့်သုံးထားသောတရားကသာလေကိုကိုပြန်ပြီးတော့ကဲတင်မှာဆောက်ရှောက်မှာဟုတ်လားနော်အဲ့တော့ဟိုယောဂီဆိုတာလေယုံကြည်မှု၃မျိုးခုနပြောတယ်ဗျယုံယုံကြည်ကြည်လုပ်ပါပျော်ပျော်ရွှင်ရွှင်လုပ်ပါစိတ်ပါလက်ပါလုပ်ပါစိတ်ပါလက်ပါလေအရေးကြီးလားမကြည့်ဘူးလားစိတ်မပါဘူးဆိုဘယ်လက်မှမပြောတော့ မပျော်ရင်ရေရှည်ဒီလောက်ပေါ်မှာမပျော်ဘူးဆိုအကျိုးရလည်းမထွက်ဘူးပျော်လာပြီတရားနဲ့ပျော်တက်လာပြီတရားနဲ့နေတက်လာပြီဆိုအကျိုးရလက်ကထွက်လာတာပဲပေါ့လေတရားအပေါ်မှာညီငွေပြီးတော့ပြင်းပြီးတော့ဒီတရားပေါ်မှာလည်းယုံကြည်မှုကလည်းမရှိတရားလောက်ရတာလည်းမပျော်စိတ်ပါလက်ပါကလည်းမဖြစ်တော့ဘူးဆိုရင်တရားနဲ့ဝေးပြီးပဲအဲ့ဒီခါကျရင်ခုနစီကံဖောက်တာတွေအကုန်လောက်တော့တာပဲ တရားနဲ့မပျော်ဘူးလေတရားနဲ့ပျော်မှတရားနဲ့နေတက်လာတာတရားမှာစိတ်ကပျော်လာပြီဆိုတရားနှလုံးသွင်းတက်လာတယ်တရားနဲ့နေတက်လာတယ်တရားနဲ့ရှင်ပြီးတော့မှပဲမိမိစိတ်နေစိတ်ထားရှင်သန်လာတယ်ဒီလိုဖြစ်လာတယ်ဒါအရေးကြီးတယ်ဒါကြောင့်ယုံယုံကြည်ကြည်လို့ကိုကိုကိုလည်းယုံကြည်ပါဘုရားကိုလည်းယုံပါ အာဘုရားကိုယ်စလေလုံနေတဲ့တန်ခါတော်တွေကိုယ့်ရဲ့ဆရာသမားအပေါ်မှာလည်းယုံကြည်မှုရှိဖို့လိုလားမလိုဘူးလားလိုပါတယ်နော်ဒါကြောင့်မို့ဘုန်းကြီးတို့ကဆရာလုပ်တယ်ကမ္မထမ်းဆရာလုပ်တယ်ဆိုတာကိုယ်ပိုင်တရားတွေနဲ့လုပ်တာပေါ့ဘုရားတရားတွေကိုယ်စလေလုပ်ပြီးပြန်ပြောတာပဲရှိတာနော်အဲ့ဒီပြန်ပြောဘုရားတရားတွေကိုကိုယ်တိုင်လည်းကျင့်သုံးတယ်ဘုရားတရားတွေကိုပဲကျင့်သုံးတာဟောထားတဲ့အတိုင်းနောက်ပြန်ဟောတော့လည်းဘုရားတရားတွေကိုပဲပြန်ဟောတာ အဲ့ဒီလိုသဘောပေါက်ဖို့လိုလားမလိုဘူးလားလိုပါယုံကြည်မှု၃မျိုးရှိမှကိုယ့်ရဲ့စိတ်ကလည်းပျော်ရွှင်လာတယ်ကိုကိုကိုလည်းယုံကြည်ရမယ်ဘုရားကိုလည်းယုံကြည်ရမယ်ဆရာသမားပေါ်မှာလည်းယုံကြည်ရမယ်သွားနေတဲ့ဓမ္မပေါ်မှာလည်းယုံကြည်ရမယ်ရေးကြည်လားမကြည်ဘူးလားကြည်ပါဘူးအဲ့လိုယုံကြည်မှုတွေရှိလာပြီဆိုရင်လုပ်တဲ့အခါမှာအင်အားပါလာတယ်သူကလေအားပါလာ ပေါ့နော်ယုံကြည်မှုတတ္တာတတ္တာတရားဟာယုံကြည်မှုတတ္တာတတ္တာဆိုတာလက်နဲ့တူတဲ့ဘာနဲ့တူယုံကြည်မှုတတ္တာတရားဒီလိုပြောရမလားတတ္တာတော့မဟုတ်ဘူးတတ္တာဓာတ်တွေနဲ့ဘာနဲ့စစ်မလဲဓာတ်ချိုင်နဲ့စစ်တာစစ်တာနော်တတ္တာတရားဘာနဲ့ပါတော့တတ္တာတရားယုံကြည်မှုအဲ့ဒါဘယ်ပုံမှာယုံရမ ရားပေါ်မှာယုံတရားပေါ်မှာလည်းယုံသံဃာပေါ်မှာလည်းယုံဆိုတော့ကိုကိုကိုလည်းယုံလာတယ်တရားနိလန်းပေါ်မှာလည်းယုံလာတယ်ဆရာသမားပေါ်မှာလည်းယုံလာတယ်ဆိုတော့အကုန်လုံးဟာဒီယရဏ၃ပါးကိုပဲပြန်မဆိုင်ဘူးလားဟုတ်ပြန်ဆိုင်တယ်ဒီပေါ်မှာပဲပြန်ပြန်သွားတာပဲเนาะအဲ့တော့အဲ့ဒီလိုယုံကြည်ပြီးဆိုယုံတော့ရဲလာတယ်ယုံတော့ဘာဖြစ်လဲရဲတယ်လွတ်ရဲတယ်ပေါ့เนาะယုံရင်ဘာဖြစ်လဲ ရဲတာယုံကြည်တာကိုရဲလေရဲတယ်ယုံရင်ရဲတယ်ပြီးယုံရင်ကြည်တယ်စိတ်ကလေကြီးနေတာပဲယုံတာကိုယုံပြီမလားတော့ကြည်တယ်เนาะဟိုတရိษံယုံကိုပြောတာမဟုတ်ဘူးเนาะယုံကြည်ဆိုစိတ်ကိုကြည်လင်စေတယ်သူကလေဘာဘာဘာဖြစ်စေတော့ စကြဝဠာမင်းရဲ့ပထမကဲ့သို့ပဲဘယ်ရည်တဲ့ကိုထည့်လိုက်ထည့်လိုက်တဲ့အဲ့ဒီရည်လေးကကြီးပြီးတော့အေးသွားတာပဲအဲ့တော့ယန္တနာ၃ပါးပေါ်မှာယုံကြည်နေတဲ့တတ္တတရားရှိပြီဆိုရင်စိတ်ကလည်းကြည်ပြီးတော့အေးနေတာပဲတဲ့ဘုရားတရားပေါ်မှာယုံကြည်တဲ့တရားတရားဘလောက်ကောင်းလဲဆိုတော့လေကြည်ပြီးတော့မဖြစ်နေတော့အေးနေတာယုံ ကြည်ယုံနာနဲ့အမြစိတ်ကကြည်တယ်သူကလေမယုံဘူးဆိုရင်စိတ်ကတိတ်မကြည်ဘူးပေါ့နော်ယုံပြီးမှဖြစ်တော့ကြည်တယ်အဲ့ဒီအကြည်ဓာတ်နဲ့ဘုန်းကြီးတို့ကဒီဝိပဿနာအားထုတ်လိုက်မယ်ဆိုရင်ပို့ပြီးတော့ကောင်းလားမကောင်းဘူးလားကောင်းပါဘူးပို့ပြီးတော့မပြည့်စုံနိုင်ဘူးလားအဲပို့ပြီးတော့မမြန်နိုင်ဘူးလားမြန်နိုင်တာပေါ့ယုံကြည်သွားပြီဆိုရင်ဘာဘာဖြစ်လာလဲခုနက အကြည်ဓာတ်ဖြစ်လာတဲ့စိတ်ကပျော်လာတာလေဒါကြောင့်ယုံယုံကြည်ကြည်လို့ပြီးတော့ဘာလို့ပျော်ပျော်ရွှင်ရွှင်လို့ပြီးတော့ဘာဖြစ်လဲစိတ်ပါလက်ပါလို့ဆိုဘယ်စကလုံးတစ်လုံးတည်းပေါ်မှာသွားတာလေတတ္တာဆိုတဲ့ယုံကြည်မှုစကလုံးတစ်လုံးတည်းကနေပြီးတော့အဲ့ဒီအဓိပ္ပာယ်သုံးမျိုးလုံးထွက်လာတာနော်ဘာလို့ယုံယုံကြည်ကြည်လို့ပျော်ပျော်ရွှင်ရွှင်လို့စိတ်ပါလက်ပါတော့ပါနော် ပြင်းလဲလို့မပြင်းလဲလို့စိတ်ပါလဲလို့ပါစိတ်မပါလဲလို့ပါတရားတိုးတက်လဲလို့ပါမတိုးတက်လဲလို့ပါဘလို့အခြေအနေမျိုးပဲဖြစ်ဖြစ်လုပ်နေပါလုပ်နေယုံကြည်မှုတွေတိုးတက်လာမယ်ရိုးရိုးသေးသေးလေးလေးမြတ်မြတ်လှုပ်လှုပ်လာလိမ့်မယ်စိတ်ကလည်းပျော်ရွှင်လာလိမ့်မယ်အဓိကကတော့စိတ်ပါလက်ပါလှုပ်ဖို့အရေးကြီးလားမကြီးဘူးလားကြီးပါနော်အဲ့စိတ်ပါလက်ပါလှုပ်လာပြီဆိုလို့ရှိရင်အကျိုးရလက်ထွက်လာ သူကခံစားစရာအကျိုးရလဆိုလောက်အခါရတယ်လို့ဖြစ်လာတာပေါ့နော်အကျိုးရလထွက်လာတော့ပျော်တာပေါ့စိတ်ကလေကိုတရားလေးကိုဘယ်လိုတည်လာတယ်ဘယ်လိုမြင်လာတယ်ဘယ်လိုသဘောပေါက်လာတယ်ဆိုစိတ်ကတရားပေါ်မှာပျော်လာတရားပေါ်မှာအာကိုးလာတယ်တခြားအပေါ်မှာအာမကိုးတော့အရင်တော့ဟိုလူအာကိုးဒီလူအာကိုးလူတွေလိုက်အာကိုးနေတယ်ဘုန်းကြီးတွေအာကိုးခရအာကိုးနောက်ကကြတော့ဘာပဲအာကိုးတော့ကိုဓမ္မကိုပဲ ကိုကအားကိုးလာသည်ကိုကျင့်သုံးတဲ့ဓမ္မကိုပဲကိုကိုကိုပြန်ပြီးတော့အားကိုးလာမြတ်စွာဘုရားလည်းဟောထားတာရှိတယ်အထဒီပါဝိဟာရတာရှစ်သားတို့ကိုကိုကိုအတ္တဒီပါ ကျွတ်တဖွဲကိုကိုကိုအားကိုးပြီးတော့နေတဲ့ဆိုတော့အဲ့ဒါအတ္တဆိုတာကိုယ့်ရဲ့အတ္တကိုအားကိုးပြီးတော့နေလို့ဆိုလိုတာမဟုတ်ဘူးကိုဓမ္မကို အာကိုပြီးတော့ကျွန်းတပွဲအာကိုပြီးတော့နေပါကိုကျင့်သုံးထားတဲ့ဓမ္မကိုပဲအာကိုပြီးတော့နေပါဒါလည်းသဘာဝသိကြတာပုဂ္ဂိုလ်ကိုအာကိုထားတဲ့ဘုရားဘာအာကိုတာကိုဦးစားပေးလေဓမ္မကိုအာကိုတာကိုပါလို့တယ်ဦးစားပေးတယ်เนาะဖះကပြိဋိဘံပြုတဲ့ခါကျတော့ငါဖះကိုစားဘယ်ဘယ် အာကိုတော်ကိုကိုးကွယ်ရကြလို့ပုဂ္ဂိုလ်အနေနဲ့ကိုစားမထားခဲ့ဘူးဓမ္မကိုပဲကိုစားထားခဲ့တယ်နော်ငါဟောထားတဲ့ဓမ္မဝိနည်းတွေဟာငါဖះကိုစားကြံရစ်လိမ့်မယ်ဖះဟောထားတဲ့ဓမ္မနဲ့ဝိနည်းတွေဟာဖះကိုစားထားခဲ့တယ်ပုဂ္ဂိုလ်မထားခဲ့ဘူးနော်ကိုယ်ကိုယ်ရအနေနဲ့ပါထားခဲ့တာတော့ ဓမ္မကိုထားခဲ့တာသဘောပေါက်လားဒါကြောင့်ဘာကိုအာကုန်မလဲဓမ္မကိုအာကုန်ပြီဒါကြောင့်မို့ဓမ္မဆိုတဲ့ဒီတရားကမိမိတန်တန်မှာကိန်းအောင်ဒီကနေ့ဝိပဿနာတရားလာပြီးတော့အာထုတ်တာမရှိသေးလို့ရှိအောင်လုပ်တာသဘောပေါက်လားမရှိသေးဘူးလေမကိန်းသေးဘူးပေါ့နော်မရှိသေးဘူးဆိုတာတဲ့ မကိန်းသေးဘူးဓမ္မဆိုတာသဘာဝတရားအနေနဲ့သူကရှိတယ်သို့တော်မိမိတန်တန်မှာကိန်းအောင်လုပ်ဖို့လိုလားမလိုဘူးလားအေးကိုယ်တန်တန်မှာကိန်းနေရအနုတ္တယကိလေသာတွေပဲကိန်းနေတာအဲ့ဒီကိလေသာတွေပဲကိန်းနေတဲ့အတွက်ဓမ္မကိန်းအောင်မလုပ်ရမလဲမိမိတန်တန်မှာကိန်းအောင်ကုတရားလာပြီးတော့ကြိုးစားအားထုတ်နေတာတို့တရား မိမိတန်ကြာမှာကိန်းဖို့လားလုံနေတာလို့ဒီလိုနားလည်ဖို့လိုလားမလိုဘူးလားလိုပါဘူးလိုတယ်ဓမ္မကိန်းဖို့လားဗာကိန်းဖို့လားမိမိတန်ကြာမှာဘယ်မှာလဲကိုယ့်ရဲ့တန်တန်မှာဘာကိန်းဖို့လဲဓမ္မကိန်းဖို့ဒီမှာလာလုပ်နေတာလို့ဒီလိုနားလည်ဖို့လိုတယ်အဲ့တော့ကိုကိုယ့်ရဲ့ဓမ္မဘယ်လိုဓမ္မမျိုးလဲ ကိုကိုကိုပြန်မေးနော်ပြန်ပြီးတော့အကုသိုလ်ဓမ္မလားကုသိုလ်ဓမ္မလားဘာတွေကိန်းနေသလဲနော်ဗျံပရာနေတဲ့စနစ်ကြီးနဲ့သွားနေတာလားဆိုတရားအားထုတ်တဲ့အခါမှာတော့စကားမပြောတာဒီအကောင်းဆုံးပေါ့နော်ခုနကလို့တရားကိုယူသေးတဲ့လူကမပြောတော့တက္ကိစ္စကတော့ပါဆိုတရားပေါ်မှာယူသေးတဲ့လူကပြောပါဆိုတော့မှမပြောဘူးလာပြောတယ်လည်းပဲသူက စိတ်လည်းမဆိုးဘူးသူတရားပဲသူလုပ်နေတယ်ပြန်လည်းမပြောတော့နော်အဲ့တော့ဒီမိုင်းတယောက်ကတရားလာအထုတ်တော့တိတ်ကြိုးစားတယ်သူကတိတ်ကြိုးစားတော့သူစကားပြောတဲ့လူကလာလာပြောတော့သူစိတ်တူတာပေါ့တပည့်တော်တရားအထုတ်နေတာတဲ့လာလာပြီးစကားတွေပြောတာအများစိတ်ဆိုးတာပဲအဲ့တော့စိတ်ဆိုးတဲ့ဆိုကြတဲ့ဘာမှမဟုတ်သေးဘူးเนาะဒါတရားမကိန်းသေးဘူး အဲ့တော့ဆက်ပြီးစူးစမ်းပါအောင်စိတ်မဆိုးနဲ့လို့ပြောလို့မရဘူးလေသူဆိုးခြင်းဆိုးမှာပဲတရားကိုစူးစမ်းပါအောင်လို့ပဲပြောရတာပေါ့စူးစမ်းလိုက်တဲ့အခါမှာစိတ်ကမဆိုးတော့ဘူးစိတ်ဆိုးတယ်ဆိုတရားမရှိတဲ့လူတွေပဲစိတ်ဆိုးတာလေတရားရှိတဲ့လူတွေစိတ်ဆိုးပါမလားဆိုးတော့ဘူးအဲ့နဲ့နောက်ခါကျတော့ तू ကဟိုသူ့ကိုလာပြောလဲပဲတဲ့သူစိတ်မဆိုးတော့ဘူးဗျာတဲ့လာလာစကားပြောလဲပဲစိတ်မဆိုးအဲစိတ်မဆိုးတရားတွေမပြတ်ကုန်ဘူးလားလို့ပြီးတော့ တရားလည်းမပြတ်တော့ဘူးလေသူကသူပြောနေပြီးတော့လည်းဘာတစ်ခုမှပြန်မပြောသူပြောခြင်းပြောမပြောခြင်းတွေတရားခုတရားကိုရှုနေလိုက်တော့တာပဲတဲ့ကိုကကိုနှလုံးသွင်းနေလိုက်တော့သူပြောလားမပြောလားမသိတော့ဘူးတဲ့နော်သူပါလိလာပြောလားမပြောလားတပည့်တော်လည်းပြန်မပြောတော့နောက်ခါကျသူလည်းလာမပြောတော့ဘူးပြောတဲ့လူနဲ့လက်ခံသူလည်းဥရှိလို့စကားဆိုတာဖြစ်တာလေဟုတ်တယ်မလားပြောတဲ့လူကလည်းပြောတယ်လက်ခံတဲ့လူကလည်းလက်ခံတယ်ဆိုတော့ သူတို့တယောက်တည်းအတင်တရားပြတ်တာမဟုတ်ဘူးဘေးကကြားတဲ့လူတွေကအကုန်လုံးပြတ်တာဟုတ်လားမဟုတ်ဘူးလားစကားပြောပြီဆိုရင်တယောက်တည်းပြတ်တာမဟုတ်ဘူးတရားကဘေးကကြားတဲ့လူကလည်းဘာတွေပြောနေလဲဘယ်လိုပြောနေလဲအနောက်ကိုရောပြီးတော့၃ယောက်ဖြစ်လာ၃ယောက်ကနေ၄ယောက်ဝိုင်းဖွဲ့ပြီးပြောမပြောတော့လဲအဲ့ဒါအာယုံကစိုက်ပြီးနားထောင်နေတယ်ဆိုရင်လည်းရောက်စကားပြောလိုက်တဲ့ဓမ္မယုံတစ်ခုလုံးမှရှိတဲ့လူတွေကုန်တရားပြတ်ကုန်တာသဘောပေါက်လားအဲ့ဒါ ကိုဒီဟူသောအကြောင်းကြောင့်သူများတရားပြတ်တယ်ဆိုရင်ဆင်ပြေပါမလားပြောတာနှစ်ယောက်တည်းလေဓမ္မယုံထဲမှာရှိတဲ့လူတွေလိုက်ပြောသူဘောလိုက်မပြောသူအကုန်လုံးတရားပြတ်ကုန်တာတချို့ကလိုက်ပြောတယ်တချို့ကမပြောပေမဲ့နားထောင်နေတာတချို့နားမထောင်ပေမဲ့ကြားနေတဲ့အခါကျတော့အဲ့ဒါတွေပဲနှလုံးသွင်းမိတယ်လို့ဖြစ်နေတာဖြစ်နေတဲ့အခါကျတော့အကုန်လုံးကတရားတွေပြတ်ကုန်ရောအဲ့တရားစကားပြောတာဒီရှောင်ဖို့လိုလား အကျိုးရှိတာပြောလို့ရတယ်လေသို့တော့ဒီတရားကိုယ့်ရဲ့ကလေးအားထုတ်နေတဲ့အချိန်မှာတော့မပြောသင့်ဘူးပေါ့နော်မပြောရဘူးလို့ဒီလိုဆိုလိုတာပြိပင်တာပေါ့အကျိုးရှိကောင်းမြတ်တဲ့စကားဆိုရင်ဒါပြောသင့်တာပေါ့သို့တော်လည်းပဲဒီဒီငါပြောတဲ့စကားတရားစကားတွေပဲလို့ဆိုပြီးတော့ရှောက်ပြီးတော့ဖောင်ဖွဲ့ပြီးကိုရှောက်လိုက်ပြောနေမယ်ဆိုရင် ကိုကဒါတရားစကားမှကန်တယ်လို့ထင်ပေမဲ့အနောက်ဆက်တွေအများကြီးဖြစ်လာမှဖြစ်ဘူးလားဘေးလူနောက်ဆက်တွေအများကြီးဖြစ်တာပေါ့အဲ့တော့မပြောတဲ့နဲ့ဟာမပြောတာပို့ပြီးတော့ကောင်းတယ်ကိုတရားလေးနဲ့ကိုနေတာတော့ကောင်းဆုံးပဲအများနဲ့အားထုတ်တဲ့ကံမှာအိမ်ရောက်ကိုဆွေးနွေးပေါ့ဗျာဟုတ်တယ်မလားတယ်လီဖုန်းနဲ့ဆွေးနွေးလို့ရလားမရဘူးလားဆွေးနွေးလို့ရပါလေတဲ့နော်အဲအားလုံးကတရားအားထုတ်တဲ့ကံမှာဘယ်လိုအားထုတ်ရမလဲဘယ်လို ရှုမှတ်မယ်ဆိုနောက်ပိုင်းဘုန်းကြီးတို့ပြောမှာပေါ့နော်အခုလောလောဆယ်တော့ယုံယုံကြည်ကြည်အားထုတ်ပါပျော်ပျော်ရွှင်ရွှင်လေးအားထုတ်ပါပြီးတော့ပါလားနော်စိတ်ပါလက်ပါအားထုတ်ကြပါလို့ဒါပြောရင်းနဲ့ဒီကုန်းချုပ်ပါလေအလုံးတရားထုတရားမြတ်များလွယ်လွယ်ကူကူရနိုင်ကြပါစေဒီစီရင်ချက်လေးတွေဖတ်ပြတယ် ယောဂီသူတော်ကောင်းများရှင်ယောဂီလူကိုကျွန်တော်စီကံကြံဒီများနဲ့မေတ္တာပို့ဆောင်ရကလေးပြီးထားပြီးပါတယ်။တရက်တနာရီအထုသည်ဖြစ်စီကိုရတရားစခန်းကိုရောက်ပြီးအထုသည်ဖြစ်စီယောဂီများအားလုံးဒီယောဂီများရဲ့စီကံများကိုလက်ခံကြရမှာဖြစ်ပါလိမ့်ရှင်။ကုသလကာယတရားရိတ်တာတွင်ဒါယအထုကြသောယောဂီများသည်တရားရှိမှတ်မှုကိုအနှောက်အယှက်ပြုတတ်သော စကားပြောဆိုခြင်းကိုလုံးဝရှောင်ကြဉ်ရပါမှာဖြစ်ပါလိမ့်ရှင်။တမယုံတွင်းသို့တယ်လီဖုန်းများယူဆောင်လာခြင်းမပြုရပါဘူး။တတ်မှတ်ထားသောချိန်စရာအတိုင်းတိတိကျကျအားထုတ်ရမှာဖြစ်ပါလိမ့်။တောက်ကြပါရောက်ရလာခြင်းအချိန်မစီပြီးထားသွားခြင်းမပြုရပါဘူးရှင်။စူပေါင်းရှိမှရသောနေရာဖြစ်၍ထိုင်ခြင်းအရိယာပုံရှိမှတည်သည့်အချိန်တွင် ဈေးပြန်လျှောက်ခြင်းကိုဓမ္မယုတ်တွင်မပြုလို့ရပါဘူးမိမိတတ်မှတ်ထားသောနေရာ၌သာနေထိုင်အားထုတ်ရမှာဖြစ်ပါလေအကြောင်းကိစ္စမရှိဘဲနေရာရွှေ့ပြောင်းခြင်းမပြုလို့ရပါဘူးနေရာရွှေ့ပြောင်းလို့သောဝေယဝဆဖွဲ့သို့ပတ်ကြား၍ရွှေ့ပြောင်းနိုင်ပါလေအနက်ပြင်းသောပစ္စည်းများသုံးပြုခြင်းကိုရှောင်ကြဉ်ရပါမည်ဆောင်ရွက်စရာအလုံးတို့ကိုအပတ္တိဘလဘယ်ဆောင်ရွက်ကြရမှာဖြစ်ပါလေ ရှင်ပမှယူဆောင်လာသောအစာတောက်များကိုမိမိတရားတွင်စားတောက်ခြင်းမပြုဘဲဝေယဝဆအဖွဲ့မှကျွေးပြီးသောအာဟာရဖြစ်တာရောက်ရင်တရားမှာဖြစ်ပါလေပြီးပြီးတဲ့အစမပြေသောစားတောက်များရှိပါကဝေယဝဆအဖွဲ့သို့ပြောကြား၍ဆောင်ရွက်နိုင်ပါလေအကြောင်းကိစ္စမရှိဘဲပြပသို့ထွက်ခွာသွားခြင်းမပြုပါဘူးမိမိဆောင်ရွက်လိုသောအကြောင်းကိစ္စတစုံတရာပေါ်ပေါက်လာပါကဝေယဝဆအဖွဲ့သို့တင်ပြ၏ ဆောင်ရွက်နိုင်ပါရှင်ကဲစီကံချက်လေးတွေအားလုံးအဲ့ဒါကအာစီကံဆိုတာထုတ်ထားပြီဆိုတော့အနေထိုင်ကြက်အောင်လုပ်တာမဟုတ်ဘူးအမှန်ကတော့အားလုံးချမ်းသာအောင်လုပ်ပေးတာစီကံဆိုတာလေနော် အားလုံးချမ်းချမ်းသာသာအားထုတ်နိုင်အောင်ရည်ရွယ်ပြီးစီကံကျဲဆိုတာလုပ်ရတာစီကံဆိုတာလည်းကိုယ့်အလုပ်ကိုကိုပြီးတော့ပို့ပြီးတော့လေးနဲ့တန်ကိုရှိစေခြင်းလို့လုပ်ရတာလူအမျိုးမျိုးကိုလူအမျိုးမျိုးစရိုက်အမျိုးမျိုးဝါဒနာအမျိုးမျိုးစိတ်အမျိုးမျိုးအဲ့ဒီအမျိုးမျိုးသောပုံကိုယ်တွေစုပေါင်းအားထုတ်ရတာဖြစ်တဲ့အတွက်စီကံဆိုတာထားတာပေါ့တယောက်တည်းအားထုတ်ရင်တော့ဗာစီကံမှမလို့ပေါ့နော် ဒါတော့အများနဲ့စုပေါင်းလုပ်ရတဲ့အလုပ်မှန်လည်းများစိတ်ကန်းရှိဖို့လိုလားမလိုဘူးလားအများအတွက်ထည့်စဉ်းစားရတာပေါ့ဥပမာတရားခုနဟိုတရားသတ်မှတ်တဲ့အချိန်တွင်တိတိကျကျအားထုတ်ရမယ်အာတချို့ကတရားဖြုတ်ခံပြီးမှလာတာရှိအဲတရားတရားချိန်မပြည့်သေးဘူးတနိုင်အပြည့်အားထုတ်ရမယ်ဆိုနိုင်ဝက်နဲ့ထလာတာရှိတယ်အဲ့လိုမျိုးတွေမလုပ်သင့်ဘူးဆိုအများနဲ့စုပေါင်းလုပ်ရတဲ့အလုပ်တွေကြတော့အနောက်ရှက်ဖြစ်တယ် ကိုကတရားထိုင်လို့သိကောင်းနေပြီဆိုတဲ့အခါကျမှဘုရားနေဖြတ်သွားတာတို့ကိုလုံးဒီလုံးတို့ဆိုရင်ဒီမာလေးမခံမြဲလေးဒီတောင်စားပုံကိုယ်တွေဖြစ်တဲ့အခါကျတော့ဒါတွေကအနောက်ဆက်ကြီးစွာဖြစ်တာတရားကျွမ်းကျင်သွားတဲ့ပုံကိုယ်တွေကဘလို့နေနေအရေးမကြီးပေမဲ့မကျွမ်းကျင်သေးတဲ့ပုံကိုယ်တွေကြတော့အဆက်ဆက်အရာရာဒူးဆိုင်ရတယ်ပုံမွေးတယ်လို့ငွေရတာသူ ကိုအားထုတ်ထားတဲ့တရားလေးမပြည့်စည်သွားအောင်ဂရုစိုက်ရတာပေါ့ဒီလိုမျိုးနောက်ဓမ္မယုံထဲမှာတရားထိုင်ခြင်းပြီးထားတယ်တရားထိုင်ခြင်းမှာဈဉ္ဉံတရားကသွားပြီးရှောက်နေခြံတဲ့လူတွေကနောက်ဆက်ဖြစ်တာပေါ့ကိုယ်တရားထိုင်ပြီးရနေလမ်းရှောက်နေမျက်စိမိတ်ပြီးထိုင်နေပြီမဲ့လို့တိနေတာလေစိတ်ကဒီကနေရွှာရွှာရွှာရွှာနဲ့အဲ့လိုရှောက်ပြီးတော့နောက်ဆက်ဖြစ်တာပေါ့ဒါကြောင့်မို့ တရားအားထုတ်နေတယ်သူများတွေကထိုင်ပြီးအားထုတ်နေတဲ့အချိန်ညာရင်ကိုကစဉ္ညာမလျှောက်ဘူးလေဒီဓမ္မယုံထဲမှာပြောတာထိုင်ချိန်မှာမထိုင်နိုင်တော့လို့စဉ္ညာလျှောက်ခြင်းနေဆိုရင်လည်းဒါဘုန်းကြီးတို့ကခွင့်ပြုလို့မရဘူးလေအဲ့ဆိုစိတ်ကတဏှာကြီးလေးပဲထိုင်ရတာဟုတ်တဏှာကြီးလေးပဲထိုင်အဲ့လိုသာခွင့်ပြုအကုန်လုံးထသွားကုန်မှာ15မိနစ်လောက်နဲ့ထားမဲ့လူနိုင်ဝက်လောက်နဲ့ထသွားမဲ့လူအဲ့ဒါအကုန်လုံးအဲ့လိုဖြစ်ကုန် တိခံပြီးတော့တဏှာရောက်ကိုတော့ကြိုးစားပြီးတော့ရှုမှတ်ဖို့လိုလားမလိုဘူးလားအဲရှုမှတ်ပြီးတော့ဈဉ္ဉံရှင်ကြတော့လေဈဉ္ဉံလျှောက်ဖို့လိုလားပေါ့နော်နောက်မိမိနေရာမှာပဲတိတိကျကျအထုတ်ပါဆိုတချို့ကနေရာရွေးထားတာရှိတယ်ကိုယ့်ရဲ့ကျမ်းမာရေးနဲ့ကိုက်မြောင်ရွေးရတာပေါ့အဲကုန်းနဲ့ကြီးတာတို့ဒီအပန်တွေကတချို့က ပန်လာကြိုက်တာရှိတယ်မကြိုက်တာရှိတယ်တချို့ကနေပူတာကြိုက်တာရှိတယ်မကြိုက်တာရှိတယ်တချို့ကလေတိုက်တာကြိုက်တာရှိတယ်မကြိုက်တာရှိတယ်ကိုနဲ့တင့်တော်ရာလေးကိုကရွေးထားကြတာပေါ့နော်ရွေးထားတော့သူကအဲ့နေရာလေးပဲအားထုတ်ခြင်းနဲ့နေရာကိုဆွဲတာတော့မဟုတ်ဘူးတချို့ကကိုနေတဲ့နေရာလေးမှာပဲအားထုတ်မှာပို့ပြီးတော့မှအာဆင်ပြေတယ်တို့ကြောင့်ဟိုရွှေ့လိုက်ဒီရွှေ့လိုက်ဟိုရွှေ့လိုက်ဒီရွှေ့လိုက်ဆိုရင်အဲငါဒီမှာထိုင်နေသူကကိုကိုနေရာထိုင်တော့အဲ့လိုမျိုးဖြစ်မှာကြောင့်နေရာတွေမရွှေ့ပြောင်းပါနဲ့ မူလသတ်မှတ်ထားတဲ့နေရာမှာပဲနေပါအိပ်ရနေတာလဲခုနအိပ်လိုက်ဒီနားအိပ်လိုက်ခုနလှုပ်လိုက်ဒီနားလှုပ်လိုက်ဆိုရင်ကြံတဲ့လူတွေနောက်ဆက်ဖြစ်တာပေါ့ကိုတယောက်တည်းနေကြိုက်တယ်လို့နေနိုင်ပါလေအများနဲ့စုပေါင်းဆောင်ရွက်တဲ့အခါကျတော့အများအတွက်ထည့်စဉ်းစားပြီးပြီးတော့စီကံဆိုတာလောက်ထားတာဒါကြောင့်မို့အများချမ်းသာဖို့လောက်တာလို့ကိုကိုကိုဒီစီကံတွေကိုလိုက်နာလို့လားမလို့ ဒီစည်းကမ်းဆိုတာငါတယောက်တည်းချမ်းသာဖို့မဟုတ်ဘူးယောဂီအားလုံးချမ်းသာဖို့အများချမ်းသာဖို့လုပ်ထားတဲ့အတွက်ငါလိုက်နာခြင်းဖြင့်အများချမ်းသာအောင်ပဲငါသည်စောင့်ရှောက်ရာရောက်ပါလေလို့ကိုယ့်အကိုအဲ့လိုနှလုံးသွင်းပြီးတော့ဒီစည်းကမ်းတွေလည်းတိတိကျကျလေးလိုက်နာကျင့်သုံးပြီးခြင်းဖြင့်ကိုတရားအားထုတ်နေတဲ့တရားပို့ပြီးတော့မှခိုင်မာစေတယ်ပို့ပြီးတော့မှတိုးတက်စေမှာဖြစ်ပါတယ်စိတ်ကိုလည်းပို့ပြီးတော့မှလေးလေးနက်နက် ပို့ပြီးတော့မှဖြစ်စေတယ်။ဘာလို့လဲဆိုတော့ငါကစီကံမလိုက်နာဘူး။ငါကစိတ်တမလာပြီးတော့မှဒီမှာဆိုအချိန်ရှားပါကြတယ်မလား။ဒီဒီနိုင်ငံကလေချိန်ကအတော်ရှားပါတဲ့ခါကျတော့ဒီကိုယ့်ရဲ့အချိန်လေးယူပြီးတရားလာအထုတ်တာတော့ဟိုအကျိုးရှိအောင်တော့လုပ်သွားစေချင်တာပေါ့။အကျိုးရှိအောင်တော့ကြိုးစားပြီးတော့လုပ်ပါလို့ အဲဒီလိုပဲဟီလာဝါလာနဲ့စားကောင်းရင်တောက်ကောင်းရင်လေးလုပ်ပြီးပြန်သွားတာမျိုးမဖြစ်စေချင်ဘူးကိုယ့်ရဲ့ဆိုတာမနေဘူးနော်အဲ့တော့အတွင်းကိုတော့ထိထိရရအားထုတ်ရင်တော့ဉာဏ်ဉာဏ်စဉ်တစ်ခုခုတော့ရသွားနိုင်တာပေါ့သိဉာဏ်တွေတိုးတက်သွားနိုင်တာပေါ့ကိုယ့်ရဲ့ဆိုတာမနေပါဘူးကြိုးစားဖို့လိုပါတယ်ကိုယ့်ရဲ့မှာအသိဉာဏ်ထူးတွေရသွားမယ်ဆိုရင်ဘယ်တော့ဝမ်းသာစရာကောင်းမလဲဒါကိုယ့်ရဲ့အားထုတ်မှုပေါ်မှာပဲမူ ပါရမီရှိမရှိဆိုတာမစင်စားနဲ့ဒီလိုရောက်လာကြတဲ့ဘိုးကပါရမီရှိလို့ရောက်လာတာပဲဟုတ်တယ်မလားတရားရိပ်တာကိုရောက်တယ်ဆိုကြတဲ့ကပါရမီရှိနေလို့ဘိုးဒီကိုရောက်လာတယ်လို့ဒီလိုပုဂ္ဂိုလ်ကိုယုံကြည်မှုတိုးမြင့်ပေးပါယုံကြည်ကြည်လုပ်ပါပျော်ပျော်ရွှင်ရွှင်နဲ့လုပ်ပါစိတ်ပါလက်ပါလေးလုပ်ပါမရမနာလေးလုပ်ပါနောက်တစ်ခုထပ်ထည့်ပါမယ်နော်ဘယ်လိုလုပ်ရမလဲတရားအားထုတ်တယ်ဆိုရလို့မရဘူး 9ရက်ဆိုရင်9ရက်နဲ့လည်းရလို့မရဘူးတသက်လုံးအားထုတ်ရမှာသူကယဟန္တာမဖြစ်မချင်းဆိုတော့တပည့်တော်တော့9ရက်ဒီကနေပြီးအိမ်ပြန်သွားလှုပ်ရှားမလို့တော့လည်းအဲ့လိုမဟုတ်ဘူးသွားတယ်တသက်လုံးအားထုတ်ရမှာပဲဉာဏ်ရင်တစ်ခုပြီးတစ်ခုတစ်ခုသောတပတ်သောတပတိမဉဏ်ရသွားရင်လည်းတက္ကရကံမဉဏ်ရဖို့လိုသေးတာဟုတ်ပြီးရင်နာဂံဖြစ်ဖို့လိုတယ်ယဟန္တာဖြစ်ဖို့လိုတယ်ယဟန္တာဖြစ်မှအာလုံးကိစ္စတွေအာလုံးပြီးမှဒါကြောင့်မို့တသက်လုံးအားထုတ်ရမှာ ဒါပေမဲ့ဒီမှာ9ရက်ဆိုရင်လည်း9ရက်နဲ့ထိုက်တန်တဲ့အသိဉာဏ်မျိုးရဖို့လိုတယ်ရသွားအောင်လည်းလုပ်စီခြင်းတယ်မနှဲဘူးလို့အောင်ပေးပါ9ရက်ဆိုတာအများကြီးပါနော်9ရက်ဆိုတာအလုံးလုံးမဲ့လူတွေအတွက်အင်အားတစ်ခုဖြစ်ပါလေရပါလေအဲ့တော့9ရက်ဆိုတာမနှဲဘူး9ရက်လေးနဲ့တရားမရနိုင်ပါဘူးလို့စိတ်တွေကအစိုက်တွေကတော့ short ထားရင်တော့လေဘာမှရမှာမဟုတ်ဘူး9ရက်ဆိုတာတရား အာထုတ်တဲ့ပုံကိုယ်တွေမနေဘူးလို့စိတ်ထဲမှာဒီလိုယူဆပြီးတော့လေးလေးနက်နက်အာထုတ်စေချင်ပါတယ်အားလုံးလေးလေးနက်နက်အာထုတ်နိုင်ကြပါစေလေးလေးနက်နက်ကြိုးစားအာထုတ်ပြီးတော့မြတ်ဗုဒ္ဓရဲ့အဆုံးအမဖြစ်တဲ့ဒီလသမာဓိပညာတိတ်္ခာ၃ရက်အချင်းမြတ်တရားတို့ကိုမိမိတဏ္ဍာမှာကိန်းအောင်ကြိုးစားနိုင်တဲ့သူတော်ကောင်းများဖြစ်ကြပါစေ။ တဲ့အယဆင်မြင်တာမေတ္တာပို့နော်အယဆင်မြင်တာမေအာလုံးတော်တတဝါရီပြေယံကင်းကြပါ